ကျော်လရှိရဲ့2019ခုနှစ်စနေနေ့တဲ့ညနေ9နာရီချိန်မှာတရားစည်းကမ္မဋ္ဌာန်းဌာနရှိတရင်သုံးနေထိုင်ကြသောဆရာတော်တန်ဃာတော်များနှင့်ယောဂီသူတော်စင်များဝေယဝိဆပုဂ္ဂိုလ်များလူတန်းကြတဲ့လူရှင်လူမများ တရားစီအဖွဲသူဖွဲသားများနှင့်မြင်ရမမြင်အပ်သောပုဂ္ဂိုလ်တ attva အလုံးတို့သည်ဘေးရန်ကြောင်းကြအမှုသောကရိကင်း၍ကိုယ်စိတ်နှပြချမ်းမှချမ်းသာစွာဖြင့်မိမိခန္ဓာကိုယ်မှာရှိတဲ့တဘာဝတရားတွေကို အမှန်တိုင်းသိအောင်တဲ့တတိပဒဏီနဲ့ရှုမှတ်ပြီးမိမိတို့လူလားတောင်းတအပ်တဲ့လောကီချမ်းသာလောကုတ္တရာချမ်းသာ အပြာပြာနဲ့ပြည့်စုံကြပါစေ။မူကြီးလေးကောင်စရှိသောဘေးမှလောကဝိယာကျွရာအေးရာဖြစ်တဲ့ဟူမပကံအေးချမ်းသောနေမြေမှာနေထိုင်နိုင်ကြပါစေလို့ရှိဥစွာမေတ္တာဘုဒ္ဓမေတ္တာစကားပြောကြအပ်ပါれ။အဲဒီနေ့မိမိတို့ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီး၄ပါးနဲ့ငွေကြီး၄កောင်နဲ့ ယ်လိုသဘောတူသလဲတူပုံတူနည်းလေးတွေကိုအတကရမဖွင့်ပြတဲ့အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရေးသားတဲ့အတိုင်းနဲ့တတ်နိုင်သမျှမှတ်မိသမျှကြိုးစားပြီးတော့ပြောကြပေးပါမယ်ဒီမွေကြီးမွေကြီးတွေဟာဘယ်မှာနေတော့နဲ့အတယအတယတော့ ငွေကြီးတွေရဲ့ဒီနေရာဘယ်မှာတော့တောင်မူထဲမှာနေကြတယ်တဲ့ငွေတွေရတောင်မူထဲမှာနေကြတယ်ထို့တူပဲဓာကြီးလေးပါဟာခန္ဓာကိုယ်ဆိုတဲ့တောင်မူထဲမှာနေတယ်တဲ့ခန္ဓာကိုယ်ဟာတောင်မူကြီးနဲ့တူတဲ့အကြောင်းဘုန်းကြီးတို့လွန်ခဲ့သောတစ်နှစ်ကဒီမှာယောဂီများကိုဟောခဲ့ပြောခဲ့မှုပါတယ်အဲ့တော့ခန္ဓာကိုယ်ဆိုတဲ့တောင်မူထဲမှာနေတာ တူတဲ့အတွက်ကြောင့် ဓာတ်ကြီး၄ပါးနဲ့မူကြီး၄ကောင် တူတယ်လို့ဒီလိုမှတ်သားရမှာ ဖြစ်ပါတယ်နောက်တကမွေဟာဒီတောင်ပူထဲမှာတယ်မကောက်တကားလေးကျသစ်ပင်အခေါင်းထဲမှာနေတယ်ထို့အတူခန္ဓာကိုယ်ဆိုတဲ့သစ်ခေါင်းထဲမှာနေတာချင်းတူတယ်တဲ့အဲနောက်တနည်းကတော့မွေတွေကအမိုက်ပုံအယုတ်အပွေထဲမှာနေတတ်တယ်လို့တဲ့ ဟောဒီဓာတ်ကြီးလေးပါဆိုတဲ့မူကြီးလေးကောင်ကလည်းပဲခန္ဓာကိုယ်အရှုပ်ထဲမှာနေတယ်တဲ့ခန္ဓာကိုယ်အရှုပ်ဆိုတော့ခန္ဓာကိုယ်က32ခုဓာတ်ပဒဝီဓာတ်20စံပင်မွေးညင်းခြေသက်လက်သက်သွားအရည်ရည်ပါစတဲ့32ခုဓာတ်အမိုက်တွေပဲတဲ့အဲ့ဒီအမိုက်ထဲမှာဓာတ်ကြီးလေးပါးတွေဓာတ်ကြီးလေးပါးဆိုတဲ့မွေးတွေကပျော်မွေ့နေတယ် အဲ့တော့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေအနေနဲ့ကတော့ဒီဒီခန္ဓာကိုယ်32ခုဓာတ်တွေအမိုက်လို့တင်ဖို့ကမလွယ်လောက်ဒီသေးချာချာတတိဉာဏ်ပညာနဲ့စဉ်းစားကြည့်မှဒါတော်တော်လေးကိုဒါအမိုက်တွေပဲဆိုသိမှာအဲသဘေမဲ့ဆိုတော့သဘေရခေါင်းပေါ်ရှိတုန်းကတော့ဘယ်အမိုက်လို့ထင်မလဲဒါကိုသာယာနေကြတယ် အဲတာယာလို့တချို့ကမဲတဲ့လူကလည်းဖြူအောင်လုပ်ဖြူတဲ့လူကလည်းဝါအောင်လုပ်အမျိုးမျိုးပေါ်သဘင်ကိုပုံစံမျိုးမျိုးနဲ့စိတ်ဆိုးပြီးတော့တာယာနေကြတယ်အဲ့ဒါမွေကြီးတွေကိုမွေကြီးမှမသိလို့သဘောကျပြုစုနေတယ်လို့ပဲတဲ့တာယာနေကြတာငါသဘင်ငါသဘင်လို့တဏှာနဲ့လည်းตายကြပါတယ်။အဲဒိဋ္ဌိနဲ့လည်းသဘင်ကိုငါလို့ထင်တာပဲ။သဘင်ကငါပဲ။ ငါဟာသပင်ပဲလို့သပင်ကိုပထဝီဓာတ်လို့မသိဘူးအဲငါသပင်လေးရကောင်းတယ်ငါသပင်လေးရမဲတယ်အဲငါသပင်လေးရဝါတယ်ငါသပင်လေးရဘလို့ရောင်စသည်ဖြင့်ပေါ့နော်အဲသပင်လေးကိုဆွဲလန်းနေကြတာအဲဒါသူတော်ကောင်းတွေအမြင်နဲ့ကတော့ဒါဆွဲလန်းစရာမဟုတ်ဘူးတဲ့ဒါအမိုက်တွေပဲတဲ့အမိုက်မို့လို့ဒါပြစ်လိုက်ရတာပေါ့ အဲသပင်ဒီခေါင်းပေါ်ကြီးတော့ကတော့ငါသပင်လို့ဆွဲလန်းနေကြတာကဲကြွကြသွားတော့ဘသူမှမဆွဲလန်းလွတ်လွတ်ပြစ်တာပဲအမိုက်ပုံးနဲ့ထိလိုက်တာပဲအဲ့တော့သပင်ဒီဟာအမိုက်ဒီပဲအညစ်ကြီးဒီပဲတဲ့အတုသဖြင့်သမင်းစားနေတော့မှသပင်လေးများတွေ့မစားကျင်တော့ဘူး အဲနောက်တိုင်းတော့မပြောတော့ရှေ့တိုင်းမှာတော့တချို့ကသပင်ကိုအယူဆတစ်မျိုးရှိတယ်အဲဒီသပင်ဟာကိုယ်ကောင်းကကျွတ်တဲ့သပင်ဖြစ်ပေမဲ့လို့အဲတစ်မျိုးတစ်မြည်တင်တတ်တယ်ဒါယူမှယူသားရလားငါကိုဘယောကပညာနဲ့ပျက်စီးအောင်လှုပ်ထားလေသလားလို့ဒါလို့တော့ထင်မှားကြတယ်တဲ့သပင်တကူတည်းပဲစက်စုပ်စရာကောင်းတယ်လို့ကြံတဲ့သပင်မွေးညင်းအဲမွေးညင်း အမွေးတွေများလဲ2ရက်3ရက်လောက်ရေမချိုးရင်ဒါအမိုက်ပဲယွန်စရာဖြစ်နေတယ်ခြေသက်လက်သက်အဲမကြွခင်ကတော့ဒါခြေသက်လက်သက်ငါလက်သက်ပေါ့ငါကြည်တယ်ပေါ့အဲ့ဒါဇွဲလန်းကြလို့အမျိုးမျိုးအယောင်တွေဇိုးပြီးတော့အနီယောင်လေးဇိုးလိုက်ဘာလေးဇိုးလိုက်ညာလေးဇိုးလိုက်အမျိုးမျိုးခြေသက်ပြီးတော့ตายာနေကြတာတဲ့အဲ့ဒီလက်သက်ခြေသက်အကြောင်းအလပ်သာခြေလို့ လှီးပြက်လိုက်တော့ဘသူမှသိမ့်ထားတာမရှိဘူးအမိုက်ပဲအမိုက်ဘိုးနဲ့ထလိုက်တာပဲသွားအဲသွားလည်းပဲသွားကတော့သုံးကြပါလေအဲသွားကောင်းပါလေစားလို့တောက်လို့ကောင်းတယ်စားလို့တောက်လို့ကောင်းပါလေအာရင်ဗလာပြည့်ပြိုးပြီးတော့လောကီလောကုတ္တရာလုပ်တွေအတုနဲ့သွားတော့တော်တော်သုံးကြပါလေသို့တော်လည်းသူလည်းပဲလူတွေကตายရတာပဲအဲသွားလေး မညီညီအောင်မလတ်လတ်အောင်မျိုးမျိုးပုံစံတွင်းပြီးတော့ပြင်ကြတယ်။အနည်းစဉ်လဲသေးကြောတုတ်တင်ပြီးတော့ပေးနေရတယ်။အဲ့ဒီသွားလေးတွေတချို့ကလည်းရွှေသွားတာကွတ်တာ။အဲ့ဒီအဲ့သွားလေးအကြောင်းအလို့ဆိုကျိုးသွားလို့ကျွတ်သွားလို့ရှင်ဘသူမှဝင်းနဲ့မျိုးမပြည့်ဘူး။အဲတွေးပြုတ်ပြစ်တာပဲအမိုက်ပဲတဲ့။ဇံပေမွေးညင်ခြေသက်လက်သက်သွားအကြီးအကြီးလူကြီးပါဒါလည်းအမိုက်ပဲ။ အပေါ်ကအရေးပါလေးအုပ်တာတဲ့အောက်ကရေတူးရေလက်အမိုက်ပဲတဲ့ဒါဒီလိုနည်းနဲ့စစ်လို့ရင်ခန္ဓာကိုယ်ထဲမှာရှိတဲ့32ခုဓာတ်တွေဟာပုထုဇဉ်အနေနဲ့တွေ့တာမမောသဘောကျနှစ်သက်ဇွဲလန်းနေပေမဲ့လို့ဘုရားပစ္စည်းကဗုဒ္ဓရိယသခင်ရှင်မြတ်တည်းရဲ့စိတ်စန္ဒာထဲမှာဒါအမိုက်တွေပဲလို့ဒီလိုမြင်တော်မူပါတယ်တဲ့ဒါကြောင့် မွေရရာမိုက်ပုံထဲမှာပျော်မွေ့သလိုမိမိတို့ခန္ဓာကိုယ်မှာရှိတဲ့ဓာကြီးလေးပါတရားဟာလေ32ကုဋ္ဌာသအမိုက်ပုံထဲမှာပျော်မွေ့တာခြင်းတူတယ်လို့ဒီလိုဟောတော်မူခြင်း ဖြစ်ပါတယ်တဲ့နံပါတ်1ဝေကြီးလေးကောင်နဲ့ဓာကြီးလေးပါတူပုံဝိတဝေကဝိကာရတော်တဲ့ အစိတ်အုံပြင်းပြင်းဖောက်ပြန်ခြင်းနဲ့အပြင်လေဒူရတဲ့ဟိုတနေ့ကတော့ပြောကြထပ်ပြောအောင်မယ်အဲမွေလေးကောင်ကတ္တမုခမွေတဲ့အဲကတ္တမုခမွေအကြိုက်ခံရလို့ရှိရင်အဲထင်းကြောင်းကြီးလို့တစ်သားကြီးလို့မာပြီးတော့တောင့်သွားတယ်အဲခန္ဓာကိုယ်လဲပတဝီ အဲ့တော့ကတ္တမုကမွေကြိုက်ခံရလို့ရှင် အစိတ်ပြင်းထန်ပြီးသေတတ်တယ်လို့တဲ့ပဒဝီဓာတ်ပြည့်စည်ရင်လည်းသေတယ်တဲ့ပဒဝီဓာတ်ပဒဝီဓာတ်ပြည့်စည်ပြီးသေတာဘယ်လိုသိနိုင်တော့အဲခန္ဓာကိုယ်စမ်းကြည့်လို့မာတောက်ဝိလူစမ်းလို့တော့မရမာတောက်တင်းတင်းတို့ကြီးလို့ဖြစ်တဲ့ကြောင်းကြီးလို့တန်ကြောင်းကြီးလို့ဖြစ်နေတယ်အဲဒါဆိုပဒဝီဆိုတဲ့မွေကြိုက်သွားတာတဲ့ အဲ့ဒါတူတယ်အစိတ်အဟုန်နဲ့အစိတ်အဟုန်ပြင်းပြင်းနဲ့ပေါက်ပြန်ခြင်းတူတယ်တဲ့အဲကတ္တမုခမွေနောက်ပုတိမုခမွေပုတိမုခမွေကဲ့လို့ရှိရင်ခန္ဓာကိုယ်ပုတ်ပွားပြီးတော့ပြည့်စည်ပြီးတော့သေတယ်ထို့တူပဲအာဘောဓပြည့်စည်ရင်လည်းသေတယ်တဲ့အာဘောဓ ပျက်စီးပြီးသေးတယ်ဆိုတာသွေးတွေအန်လို့သေးတဲ့သွေးဝမ်းတွေသွားလို့သေးတဲ့ဝမ်းတွေရောလို့သေးတဲ့အဲ့ဒါဥတိမုခမွေအစိတ်ပြင်းတယ်လို့အာဘောဓတ်ဆိုတဲ့ထက်တရားကလည်းပြင်းနေတဲ့အဲပြင်းမပြင်းအလုံးစဉ်းစားကြည့်လေလောကမှာမြတ်ဆုံးဖြစ်တော်မူတဲ့ဘုန်းကြီးတို့ယောဂီတို့ရဲ့မြတ်စွာဘုရား ဂေါရမမြတ်ဗုဒ္ဓပြိဋိဘံသံဃာနိမာတဲ့သွေးဝမ်းနေသွားပြီးတော့ပြိဋိဘံဆံရတယ်အဲ့ဒါအာဘောဓမွေကြိုက်လိုက်တာပဲသွေးဝမ်းနေသွားပြီးအာရိကုံသွားတာဇတ္တစင်စေစီအမကြီးတဲ့မြတ်စွာဘုရားယောက်ျားကတိဘူကြီးတသောတို့ရဲ့အာကိုဆောင်းတော်မူနိုင်တဲ့မြတ်စွာဘုရားအဲ့ဒီမူတိမုကမွေခေါ်တဲ့ အာဘောဓတ်မွေရကက်လက်တော့ဘုရားရှင်အားဒီကုန်းသွားတာဘာမှအားမရှိတော့အဲနောက်ဆုံးပြိဋိဘံစံသွားရတယ်တဲ့အမတန်ကြောက်စရာကောင်းပါလေအစိတ်အောင်ပြင်းတာအဲဓမ္မသေနာပတိတရားစစ်ဘိုးချုပ်မူကြီးဖြစ်တော်မူတဲ့လက်ရတော်ယံပညာအရာဧတတဲ့ဂုံတုရတော်မူတဲ့ရှင်သာရိပုတ္တရာတဲ့ တွေးတွေအံပြီးတော့ပြိနေပါဆံရတယ်အဲ့ဒါအာဘောဓတ်ဆိုတဲ့ပုတိမှုကမွေအစိတ်ပြင်းတာတူပုံနဲ့ကြောက်စရာအမတန်ကောင်းပါတယ်ကြဒါတွေကိုအမြဲတမ်းကြောက်လန့်ထိတ်လန့်တံဝေကတွေဖြစ်ပြီးတော့တရားအထုတ်နိုင်အောင်လို့တရားတွေရအောင်လို့မြတ်စွာဘုရားဒါဟောတာအမြဲတမ်းမဟုတ်တော့မှ ဘုန်းကြီးတို့တရားဟောနေတဲ့ချိန်လေးနားနေတဲ့ချိန်လေးမှာဩမူကြီးဒီကြောက်ကြကောင်းပါလားမွေကြီးဆိုတာတရားမဟုတ်ဘူးတို့ခန္ဓာကိုယ်ထဲမှာရှိတဲ့ဓာတ်ကြီးလေးပါ ဖောက်ပြန်ပြည့်စည်သွားတာကိုပြောတာပဲလို့နားလည်ရမှာအဲ့တော့မြတ်စွာဘုရားလည်းပဲအာဘောဓဆိုတဲ့ပုတိမူကမွေကြိုက်လို့ပြိဋိဘံဆံရတယ်ရှင်သာရိပုတ္တရာကိုရမြတ်ကြီးလည်းဒုဏီဒူစွာ မြတ်စွာဘုရားကဝမ်းတော်တွေအောက်ကသွန်းတာဝမ်းတော်တွေအောက်ကသွန်းတာရှင်သာရိပုတ္တရာပါဇက်ကအန့်တာတော်ကြောက်စရာအမတန်ကောင်းတယ်ကြောက်စရာအမတန်ကောင်းတယ်တဲ့အဲနောက်တကကတ္တမုကမွေတဲ့ပုတိမုကမွေတဲ့အာဘောဓတိဇောဓအဂိမုကမွေတဲ့အဂိမုကမွေကရင်ချက်ချင်းမီးလောင်ပြီးတော့ပြာကျသွားတယ်လို့ ဒီခန္ဓာကိုယ်မှာလည်းဒေဇောဓာတ်လောင်ကျွမ်းရင်သိတာပဲအပြားတွေကြီးပြီးတော့သိတယ်အပြားတွေမကြပဲနဲ့သိတယ်အပူရှက်လို့သိတယ်ယခုကင်းစားဆိုတာအပူဓာတ်တွေလွန်ခဲ့တာပေါ့အဲ့ဒါကတော့အဂိမုကမွေတဲ့အဂိမုကမွေစိတ်ပြင်းတယ်လို့ဒီဇောတက်ကလည်းစိတ်ပြင်းတယ်ဟိုတနေ့ကပြောခဲ့ပါတယ်ရှင်သာရိပုတ္တရာရဲ့ညီတော်ရှင်ဥပဒေနတ် အဲ့ဒီအဂိမုကမွေကြိုက်လို့အဲမွေရခန္ဓာကိုယ်ပေါ်ကြလာတာအဲ့ဒီမွေရမီးလိုပဲစိတ်ပြင်းတယ်ကိုရမြတ်ကြီးအပြင်ဘက်လည်းရောက်ရောချက်ချင်းမီးတောက်ပြီးတော့ပြာကျသွားတယ်တဲ့ကြောက်စရာအမတန်ကောင်းတယ်အစိတ်အဟုန်ပြင်းပြင်းနဲ့ပေါက်ပြန်ခြင်းတူတယ်ဒါကြောင့်ဝီလေးကောင်းတဲ့ဓာကြီးလေးပါတူတယ်လို့မြတ်စွာဘုရားဟောတာခြင်းဖြစ်တယ် ကတ္တမုကမွေဗုဒ္ဓိမုကမွေအဂိမုကမွေနောက်လေးနံပါတ်တတ္ထမုကမွေတဲ့ဒါလိုပဲစိတ်ပြင်းတာအဲလေးတင်တုံးဆိုတာအဲ့ဒါပဲအဲဒါနဲ့ဖြတ်ရင် အကျော်တွေအသားတွေပြတ်သွားတယ်လို့မိမိတို့ခန္ဓာကိုယ်မှာဝါရောတက်ဝါရောတက်ဆိုတဲ့တတ္ထမုခမွေအကြိုက်ခံရရင်အကျော်စစ်တွေပြုတ်ကြ အကျိုးတွေပြက်ခုကကြတဲ့အုံနောက်ကျိုးပြက်တယ်ဆိုတာဒါတွေပြောတာပေါ့အုံနောက်ကျိုးပြက်တယ်ဘာကျိုးပြက်သွားတယ်ဘယ်သွေးကြော်လေးပေါက်သွားတယ်ဆိုတာပြောတာအဲ့ဒါတတ္တကအဲတတ္တမုခမွေတဲ့တတ္တမုခမွေကပ်ရင်သေးသလိုတဲ့အဲ့ဒါကြီးဝါယောတတ်သေမင်းတတ္တအမလီမူးလိုက်တာဟောပြက်ကလေးလဲကြာတော့အဲ့ဒါဒါပဲအဲ့တတ္တလေးသိနှုံးဖြတ်သွားတာ အဲဘုန်းကြီးတို့ရွာမှာငကမကြီးတယောက်ဆူတောင်းပြည့်တယ်ဆိုမှသူရတာအဲကိုယ်တော့လည်းမဆန့်မီဆန်တော့လည်းမကွေးမီသေးပါရစေဆူတောင်းတယ်အဲဆူတောင်းကလည်းသူကသဘောကျလို့နေမှာပေါ့အဲဓမင်းလေးစားပြီးတော့ရေသားမလို့ရေခွက်ကလေးအလန်းအမလီတော့တခါတည်းပြပြီးသွားတာပဲအဲ့ဒါပါတော့တထမုကမွေဝါယောဒတ်ဆိုတဲ့အဲ့ဒါမွေကြီးကြိုက်သွားတာတဲ့ချက်ချင်းသေးတာပဲ အဲဒကမာကြီးတယောက်ကတော့ဈေးသွားမလို့ဈေးကျင်တောင်းလေးအောက်ငုတ်ပြီးလဲတပြက်ကနေအဲ့ဒါနဲ့ပြီးသွားတာပဲအဲ့ဒါလေသင်တုံးဆိုတာပဲလေရသင်တုံးဒါလို့ထက်တယ်ဒါပြောတာအစိတ်အောင်ပြင်းပြင်းနဲ့ပေါက်ပြန်ခြင်းအပြင်တူလို့မူကြီးလေးကောင်းတဲ့ဓာကြီးလေးပါ တူတယ်လို့မြတ်စွာဘုရားဟောကြားခြင်းဖြစ်ပါတယ်ဒီကနေ့ကတကြိုးပုဂ္ဂိုလ်လေးပြတ်သွားတာအောက်ပိုင်းကပြတ် အကျိုးတစ်ပိုင်းကပြတ်အောက်ပိုင်းမှာလေပြတ်သွားရင် အောက်ပိုင်းကလှုပ်လို့မရဘူးအတက်ပိုင်းပြတ်အတက်ပိုင်းလှုပ်လို့မရဘူးအဲညာဘက်ကပြတ်ညာဘက်ကလှုပ်လို့မရအဲနည်းနည်းပြတ်လို့မတည်သေးတာများများပြတ်ရင်တော့ပြတ်ကနေသေးမှာပဲအဲ့တော့ယေရှုရှင်မာသီဆရာတော်ဘုရားကြီးအဲ့ဒါဒီမင်းဝဲဆရာတော်ကဇာလီဗတ်ပြနားထောင်နေရင်တဲ့ အဲမူးတယ်တဲ့တက္ကမဒါမျိုးမဖြစ်ဘူးအဲ့ဒါမူးတယ်မူးတယ်ပြောရင်းနဲ့အဲ့ဒါဇာရပြကြီးလည်းအုံနောက်သွေးကြောပြတ်သွားတယ်အဲ့ဒါတတ္တကဝါဒလို့ခေါ်တဲ့အဲတတ္တမူကမွေပေါ့ဝါယောတဖောက်ပြန်သွားတာဒါပြန်ကျင့်ကြုတ်တော့ယောဂီတို့သေမင်းဆိုတာ သင်ញံကုန်မယ်မထင်နဲ့နော်သေမင်းဆိုတာသင်ញံကုန်မှရှိတယ်လို့မထင်နဲ့ဟောဒီတကြီးလေးပါး တပါးပါပေါက်ပြန်ပြည့်စည်လို့ရှိရင်သိတတ်တယ်ဒါကြောင့်အဲ့ဓာကြီးလေးပါညီညွတ်မြတ်တနေတော့တရားအထုတ်ကြနော်တရားကြိုးစားကြတရားတွေကြိုးစားမှတ်ကြအဲဓာကြီးလေးပါပေါက်ပြန်လို့တစုံတရားယောဂဖြစ်မှာအထုတ်မယ်လို့ဆိုတော့စိတ်မကူးနဲ့အဲဇောတိကလုံမတတ်ဘာမတတ်နိုင်ဘူးအဲတချို့ဆိုရင်တော်တော်ကြားတယ် ဘုန်းကြီးတို့မာစီနဲ့ပတ်ဆရာတော်ကြီးတပတ်ဆို9လလောက်ကြာခံရတယ်အဲဒီမှာလည်းဆရာတော်ဘုရားကြီးဥတိလာနန္ဒလည်းအဲ9လ10လလောက်ခံရတယ်လို့ခေါ်ပါတယ်ဒါယောဂါတွေဒါဓာတ်ကြီးလေးပါပေါက်ပြန်သွားတာပဲအဲဒီဓာတ်ကြီးလေးပါမညီမညွတ်မမြတ်မတတ်တဲ့အချိန်ကြမှာတရားအတုမမမျောနဲ့သောသီးကလောက်တာအဲဒီဓာတ်ကြီးလေးပါသွေးလေသွေးအားလေအား အဲကျမ်းပါဤအားတွေကောင်းနေတော့တကြီးလေးပါညီညွတ်မြတ်တနေတော့ကျိုးစားဓမ္မတော်ကကြမယ်တဲ့အဲ့ကြမှာပြေးတာလွတ်မှာပေါ့ဟိုကြတော့ပြေးလို့မလွတ်တော့ဘူးอืมခန္ဓာကိုယ်ကမဟန်တော့ဒါကြောင့်မိမိတို့ခန္ဓာကိုယ်မှာဓာတ်ကြီးလေးပါပေါက်ပြန်ပြည့်စည်ခြင်းဟာသိခြင်းပဲဘယ်ဓာတ်ကပေါက်ပြန်မပြောနိုင်ဘူးဒါတော့ တကူကူတော့ဘောက်ပြန်မသေးတယ်ဆိုအဲ့ဓာကြီးလေးပါတပတ်ပါဘောက်ပြန်ပြည့်စည်သွားတာကိုသေးတယ်လို့ခေါ်တာ။ညာဘုန်းကြီးမြန်မာယောဂီများအတွက်တော့ဆောင်းပုဂ္ဂလိစီထားတယ်။သေမင်းသေမင်းသင်းမိဆိုတာအနောက်မြောက်က ပေါ်ပေါက်မလားတဲ့။အဲသေမင်းဆိုတာအနောက်ကပေါ်လာတယ်လည်းမဟုတ်ဘူးမြောက်ကပေါ်လာတယ်လည်းမဟုတ်ဘူးတဲ့။ဘုန်းကြီးတို့ရွာမှာတဲ့သင်္ချန်ကဘာနောက်မြောက်ရှိတာကိုနော်။ နောက်မြောက်ရမှာရှိတာဆိုတော့အဲ့ဒါသေမင်းသေမင်းသေမေဆိုတာအနောက်မြောက်ကပေါ်ပေါက်မလားကိုယ်ခန္ဓာရဲ့ဉာဏ်နဲ့ပွေရှာဓာတ်လေးပါးတပါးပါပြည့်ခြင်းသာတဲ့အဲဓာတ်ကြီးလေးပါးတပါးပါပြည့်စည်ပြီးတော့ဒါကိုသိတယ်လို့ခေါ်တာတဲ့သိအောင်တတ်လို့သိမင်းလို့ခေါ်တာ သေခြင်းတရားကို တင်စားပြီးတော့နှိပ်စက်တတ်လို့သေမင်းလို့ခေါ်တာတဲ့သေခြင်းသဘောပါပဲတိတတ်မင်းတော့မရှိဘူးအဲအဲ့ဒီတကြီးလေးပါညီညွတ်မြတ်တနေတော့တရားအထုတ်ကြိုးစားထားရမယ်လို့သိအောင်လို့မြတ်စွာဘုရားဒီသုတ်တန်တရားကိုဟောကြားခြင်းဖြစ်ပါတယ်တဲ့ယောဂီအပေါင်းတို့တတတတဝိတအကြိုက်ခံရမှာအစိတ်ပြန့် တည်တဲ့မွေတစ်မျိုးလည်းရှိတယ်တဲ့အဲဒိဋ္ဌဝိတတဲ့မျက်စောင်းထိုးယုံနဲ့အဲစိတ်ပြန့်ပြီးသေးတဲ့မွေလည်းရှိတယ်တဲ့ငကားတို့မျက်စောင်းအကြောင်းမရွေးငကားမျက်စောင်းထိုးရင်အဲသိရဆိုတာကိုနော်အဲဒိဋ္ဌအဲဓာတ်ဓာတ်ဆိုတာကြိုက်မှသိတဲ့အစိမ့်ဒိဋ္ဌဆိုတာမြင်ုံမျက်စောင်းထိုးယုံနဲ့သိတဲ့အစိမ့်ဗုဒ္ဓဝိတာတဲ့ထိတွေ့သွားမှ အစိတ်ဖြစ်တဲ့အစိတ်တဲ့အဲနောက်တကဝါဒဝိတလေမှုတ်လိုက်ရင်လေထဲမှာအစိတ်ပါတယ်ဒါကြောင့်သူဝိနတာမဇတ်တော်မှာမိဘနှစ်ပါးမွေးအောက်ကနာနာမောက်နာမောင်းလေနဲ့မှုတ်လိုက်တာနှကောင်းလေးနဲ့မုတ်လိုက်တဲ့တကားတဲ့မျက်စိကန်းသွားတယ်ဆိုအဲ့ဒါဝါဒဝိတာတဲ့လေနဲ့လေထဲမှာပါတဲ့အစိတ်ပြန့်ပြီးတော့မျက်စိကန်းသွားတယ်လို့ဆိုတာကိုနော် အဲ့လိုမွေလက်ရှိအဲ့ဒါအစိတ်အစိတ်အဟုံပြင်းပြင်းနဲ့ဘောက်ပြန်ခြင်းတူပုံပြီးတော့အပြောမလဲအနတ္တကဏတော်တဲ့အကျိုးမဲ့ကိုယူရရောက်ပါတယ်တဲ့အဲ့ဒါမွေတွေကိုသွားကင်အကျိုးမဲ့ဖြစ်တယ်လို့မိမိတို့ခန္ဓာကိုယ်လည်းအကျိုးမဲ့တရားတွေဖြစ်စီတယ်တဲ့ဒါလည်းမှတ်သားစရာအမှန်တန်ကောင်းပါတယ် အဲ့ဒါမွေးဟာဒုက္ကန္တံမကောင်းသောအနှံ့ရှိတယ်။သူကနေရာတကာအနှံ့ပြသွားတော့မကောင်းသောအနှံ့ရှိတယ်။ထို့အတူပဲတဲ့မိမိတို့ခန္ဓာကြီးကဒုက္ကန္တမကောင်းသောအနှံ့ရှိတယ်။ဒါကြောင့်မြေတန်းစီကြောတုတ်တင်ပြီးနေမတကင်းလင်းလာမျက်နှာသိအောင်ဟဲ့။သွားတိုက်အောင်ဟဲ့။ဟွန်းရင်းကျင်ကစွန့်ပေးအောင်ဟဲ့မြေတန်းအနတ်မကောင်းတာတွေလှုပ်လှုပ်ပေးနေရတာဒုက္ခနဲ့မကောင်းတော့အနတ်နေရှိတယ်တဲ့နော်။ အဲ့ဒါမွေသည်တဲ့အတုစိတ်မစင်မကြဲယွံပေါ်ရာဖြစ်တယ်လို့တဲ့ဩဒီခန္ဓာကိုယ်ကြီးကလည်းမစင်မကြဲယွံပေါ်ရာတွေရှိတယ်မျက်လုံးကမျက်ကြီးတွေထွက်တယ်ယွံပေါ်ရာတွေပဲအဲနှာခေါင်းကနာယီတွေထွက်တယ်ယွံပေါ်ရာတွေပဲอืมနာကနဖာကြီးတွေထွက်တယ်ယွံပေါ်ရာတွေပဲ အဲပါဇက်ကလည်းယာယီအာယီတလိချွဲကြီးတွေထွက်တယ်ဒါအတုစီမစင်မကြေရွံ့ပေါ်ရတွေပဲတဲ့အဲကျွေးတွေတန်တွေထွက်တယ်ရွံ့ပေါ်ရတွေပဲပြည်ပုတ်တွေထွက်တယ်ရွံ့ပေါ်ရတွေပဲအဲအမြဲတမ်းကျင်ကြီးတွေယိုစီးလို့ကျင်ငယ်တွေယိုစီးလို့ရွံ့ပေါ်ရတွေပဲဒါကြောင့်တယောက်တည်းတောင်သွားစွန့်ရတာများရှိမှစွန့်လို့မပြေဘူးရွံ့ပေါ်ရတွေယူရရောက်တယ်တဲ့ ဒုက္ကန္တသူစိန်ပြာဒိအဲမွေမှာမွေကြိုက်လို့ရှိရင်အနာယောဂဖြစ်သေးတယ်လို့ဟောဒီခန္ဓာကမအနာတွေရှိတယ်အနာတွေရှိတော့ကအနာ၃မျိုးတဲ့အိဆာတဲ့လူကျင်တဲ့အနာယောဂတဲ့အနတ္တနာမစမ်းမတော့ခြင်းတဲ့အနာယောဂတဲ့ဇရာအိုတဲ့အနာယောဂရှိတဲ့ကယောဂ၃မျိုးပဲရှိတယ်တဲ့အခုလိုယောဂတွေမကဘူးအင်မတန်များတယ် သွေးတိုးတဲ့စီးကျိုးတဲ့ကြောက်ကတ်တဲ့နှလုံးနဲ့အသေးတဲ့ကင်းစားတဲ့ဘာတဲ့ညာတဲ့အိုးယောဂမျိုးမျိုးပဲတဲ့မွေရအနာယောဂဖြစ်စေတတ်တယ်ဟောဒီခန္ဓာကိုယ်အနာယောဂမျိုးမျိုးရဲ့တရားဖြစ်တယ်တဲ့ဒါသိကျင်တော့ဈေးုံနေသွားကြည့်မှသိမှာပဲဈေးုံသွားကြည့်ယောဂမျိုးမျိုးသုဒ္ဓနာနဲ့သုဒ္ဓနာနဲ့သွားကြည့်အိုးလောကနေခြင်းစရာတော့မကောင်းတော့ဗျာဒိအနာမျိုးမျိုး ဖြစ်တာနဲ့တူတယ်တဲ့ဒုက္ကန္တာသူစိန်ပြာတိန်ဝိတံမွေရာစိတ်ဖြစ်တယ်လို့ခန္ဓာကိုယ်လည်းစိတ်ပဲအစိတ်လို့ရေးတာသွားစားလို့မြတ်သေးမှာပဲအဲ့တော့ခန္ဓာကိုယ်ကြီးယူတာအစိတ်ကိုယူထားတယ်လို့ပါပဲတဲ့ဘာစိတ်တုံးဇရာဆိုတဲ့အိုချင်းဆိုတဲ့စိတ်တွေသိနေပထမမွေးကစားကတော့လတ္တပတ္တချောချောမောမောလေးပေါ့ နောက်တပြေးပြေးနဲ့9နှစ်ရှိလာပြီအဲနောက်10နှစ်ရှိလာပြီနောက်15နှစ်ရှိလာတပြေးပြေးနဲ့ကြောကြောလှလှလာတာပဲနောက်အိမ်တောင်လေးကြဓာတ်ပုံလေးကောင်းကောင်းလှတာပပရိုက်နောက်တပြေးပြေးနဲ့မိသားစုနဲ့ရိုက်အဲနောက်တော့ဘွားအူကြီးဖြစ်လာတယ်အဘိုးအူဖြစ်လာတယ်တဲ့အိုးလာတော့ရင်တော့ချစ်ကြတာပေါ့လေအသက်ကြီးတော့မချစ်တော့အပြစ်တင်မြင်လာအဘိုးရလည်းဘွားရအပြစ်တင်မြင် အဲဘွားကြီးကလည်းဘိုးကြီးပြစ်တယ်မြေတယောက်တော့ရံဖြစ်နေကြတာတဲ့အဲ့ဒါဇရာဆိုတဲ့မူရီမှာအစိတ်ရှိတယ်လို့ခန္ဓာကိုယ်မှာဇရာဆိုတဲ့အစိတ်သိနေတယ်လို့မြတ်စွာဘုရားဟောခြင်းဖြစ်ပါတယ်တဲ့ဒုက္ကန္တအတုစိန်ပြာတိဇရမရဏပင်စမံမွေကိုက်ခံရသေတယ်ဟောဒီခန္ဓာကိုယ်နောက်ဆုံးမှသေတာပဲတဲ့ဘလောက်ပဲတကိုးကြီးလည်းသေတာပဲ တကိုးမကြည့်လဲသေးတာပဲချမ်းသာတဲ့လူလည်းသေးတာပဲဆင်းရဲတဲ့လူလည်းသေးတာပဲလူလည်းသေးနတ်လည်းသေးမြမလည်းသေးခွေးလည်းသေးဝက်လည်းသေးကြက်လည်းသေးအကုန်သေးတာပဲတတဝအလုံးမရဏသေခြင်းတရားမှာဆုံးနေအဲ့ဒါအနတ္တကဏတော့ကျိုးမဲ့ယူရဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့ ကျန်တဲ့ချက်လက်၅ချက်ကိုနိဗ္ဗာန်ငါမဆက်လက်ပြီးတော့ဟောကြားမှာဖြစ်ပါတယ်ခဏတော့ချိန်စီသွားပြီတဲ့ဟောမိမိတို့ခန္ဓာကိုယ်မှာမူကြီးလေးကောင်ဆိုတာခန္ဓာကိုယ်ထဲမှာရှိတဲ့ဓာတ်ကြီး၄ပါးကို ပြောတာပဲဒီနေ့နေ့ဓာတ်ကြီး၄ပါးညီညွတ်မြတ်တနေတော့တို့တရားတွေကြိုးစားထားမှတော်မယ် အဲသူတို့မညီမညွတ်မမြတ်တတ်လို့သေသွားမှအထုတ်ခြင်းမဖြစ်ဘူးဒါကြောင့်ကြိုတင်ပြီးတော့မသေးရခင်သွားလန်းစဉ်ကြိုတင်ပြင်ရမည်ဆိုတဲ့အတိုင်းကြိုတင်ပြင်ဆင်ပြီးတက္ကလာပြေးမယ်ဆိုလို့ရှိရင်ဖြင့်ဟိုမှာပကံအေးချမ်းသောနယ်မြေကိုကိုစီကုန်းကရောက်ကြပါလိမ့်မယ်ဤကဲ့သို့မြတ်စွာဘုရားဟောကြားတဲ့တရားကိုနာယူမှတ်သား ဟောကြားပို့ချနေကြသောကျွန်ုပ်တို့ဤလောကီယုတ်လောကီယုတ်နခန္ဓာအာယနာတတရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤလောကီယုတ်နခန္ဓာအာယနာတတရားတို့သည်၎င်းပြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသေခြင်းနှိပ်စက်တဲ့ဆင်းရဲစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင် ဒီတောင်ပေးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးကသမှုတရားသစ္စာအဲ့ဒီတဏှာချုပ်ရငြိမ်းရအေးရနိဗ္ဗာန်ဆိုတဲ့ဟိုမတောင်ကံကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမကင်ရှစ်တံတတိပဒံမြတ်တရားနဲ့မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမကသစ္စာလို့သစ္စာ၄ပါး တရားသိမြင်လေးကျင်တိုင်းတိုင်းမြင်ကြပါသဖြင့်မဲ့မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြလို့ဩမဘကံဤချမ်းသောနေမြေမှာပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု